ကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တဏီသာသနာပြုစခန်း၌19ရက်9လ68ခုနှစ်တွင်ဟောတော်မူသောဒုက္ခကိုမြင်အောင်ကြည့်တရားတော်ရှုတယ်ဆိုတာမိမိတို့ယုံနာတို့ရဲ့ဖြစ်မှုပြမှုတို့ကိုကျွတ်မှအဲ့တော့ရွာထဲမှာအမှုစစ်တာလည်းအတူတူပဲမဟုတ်ဘူးလားရွာထဲမှာလည်းအမှုစစ်တာကိုတရားဖိုင်နေလို့ခေါ်တို့ဒီမှာလည်း အမှုစစ်တာကိုပဲကမ္မထာထိုင်တယ်လို့ခေါ်တာအဲ့တော့တရားထိုင်တာနဲ့တရားအဲ့တော့ရွာတဲ့မှုတွေကြည့်လို့ရှိရင်လည်းတရားမမှုကြတော့ငင်းခုံမှုတွေမဟုတ်ဘူးလားကြာသုံးမှုတွေကြာဓာခုံမှုတို့ရိုက်မှုတွေမဟုတ်ဘူးလားအဲဘာမှုပေါ်ဝဲတာဒုက္ခတွေလားဒုက္ခတွေလားဗျအဲဒုက္ခတွေဆင်းရဲစရာအကြောင်းတွေအဲ့ဒါတို့ဒီမှာလေတရားတိုင်းတဲ့ယောဂီတွေလည်းအဲ့ဒီဆင်းရဲတဲ့ဒုက္ခပေါ်ကိုပဲရှုရမှာဟင် လူသားမှုသိတဲ့ပုဂ္ဂိုလ်ကတော့အပိုင်မင်းပြပြခုတ်ဖုံးထစ်ဖုံးနေဒါတွေမဟုတ်လားရဲ့အဲအာမရသည်အလောင်းတောင်သွားပေါ်ကြည့်အောင်ပါဗျာပုတ်လေပွားနေတာကြီးတော့တန်လာပဲနားကြည့်တယ်ပဲလူဟာကြီးလုံးဆိုတာဟုတ်ကလားအဲ့တော့တို့ဒီတရားစစ်တဲ့ဟိုကမ္မထမ်းတိုင်နေဆိုတာလေဒုက္ခဘောထိုင်ရှုရတာဟင်တို့တန္တရာလေတာဟောဒုက္ခဒုက္ခမှမသိလို့မဟုတ်ဘူးလားဒုက္ခဒုက္ခမှမသိတော့ဒုက္ခကိုပဲဒုက္ခပြန်ထင်နေလို့မဟုတ်ဘူးလား အဲ့တော့တရားရှုတယ်ဆိုတာဒုက္ခကိုလေခုတော့ယောဂီတို့ဒုက္ခတွေးကြပြီပေါ့ဘယ်နဲ့တော့ဒုက္ခဟင်ခင်ဗျားတို့ဒုက္ခရှာတယ်ဆိုတာဒုက္ခတွေ့မှာပေါ့ကြည်တွေကဒုက္ခတိုင်းကြည်တာမဟုတ်ဘူးလားအဲ့တော့ကဲဒုက္ခတွေ့ပြီဗျာဘယ်လိုလုပ်မလို့ရှေ့တိုးလားနောက်ပြောနေဗျာထွက်ပြေးတာကိုခုနှစ်ယောက်အောင်မအင်းဟုတ်ပါမလားဗျာဒီအောင်မအင်းအဲဒုက္ခတဲ့သတိကောင်းမလားအဖွားဒီဘက်ကတော်တော်မာတယ်နော် တယောက်မှထွက်မပြေးသေးဘူးတို့ပဲနဲ့တို့ဟိကြီးကဘယ်နဲ့တို့ဒါနေွားတို့ဟင်ဟင်ဘာလို့ချက်ချက်နဲ့မပြေးတာလားဟင်ဟင်တို့ဘယ်နဲ့တို့ဒါနေွားတို့ကဟုတ်ပါမလားဗျအဲခမရတာမျိုးပြောတာဒီကနေ့ကိုဒီကနေ့တခါစရင်ရောက်လာတယ်မရောက်ဟင်လေးရနေရစရင်ရောက်တယ်၅ရောက်ခုနှစ်ယောက်ရှိသွားပြီဗျဇာနေွားတို့ဘက်ကဟင် အဲ့တော့ဒုက္ခကိုဒုက္ခမှန်သိကျင်လို့ယူတာဒုက္ခကခုမှပေါ်တာမဟုတ်ဘူးမွေးကလေးကရှိတာမဟုတ်ဘူးလားအဲတို့ခုတို့တရားသခန်းကြမှာပေါ်ပြီးတာလားအရင်ကရှိနေတာလားဗျအရင်ကရှိနေတာဗျအရင်ကတို့ဒုက္ခပေါ်ထိုင်မှန်းကြည့်ပဲနဲ့ဒုက္ခရှိတို့ထင်တဲ့နေရာတွေရှောက်လိုက်ကြည့်နေတာမဟုတ်ဘူးလားအဲတော့တို့ဒီအိမ်ကြီးတဲ့အိမ်ဆိုပါတော့ဗျာလေးပဲလေးတန်ကမိတွေဝိုင်းပြီးလောင်နေတယ် ပေါက်ထင်းပြဖို့ဆိုတာလေတေကားပါကိုမီးဆွဲနေပြီဗျာဟင်အဲ့ဒီမီးလေကောင်မှာရောက်နေတဲ့ပုဂ္ဂိုလ်တယောက်ဟာမီးလွတ်ချင်ရင်တော့မီးကြားတဲ့ကဖြတ်သွေးပြေးရတယ်မဗျာအဲမီးကြားတဲ့ကမှဖြတ်မပြေးရင်တော့အဲ့ဒီမီးမလွတ်နိုင်ဘူးဟုတ်ကလားအဲ့တော့မီးကြားတဲ့ကဖြတ်ပြေးရင်တော့နည်းနည်းပါးပါတော့မိဟတော့ခံရမှာပေါ့ဗျာအဲ့ဒါကိုအဲ့ဒီမိကြားထဲမှာ မိဟခံရမှာလေကြောက်လွန်လွန်းလို့ငိုးတုတ်ထိုင်နေရင်အကုန်ကျုံးမနော်ဟုတ်ကလားဗျာဟင်အခုလေဒုက္ခကိုလွတ်ချင်တဲ့ပုဂ္ဂိုလ်ဟာဒုက္ခကလွတ်အောင်လုပ်သမှာအဲ့တော့ဒုက္ခကလွတ်ချင်တဲ့ပုဂ္ဂိုလ်ဟာအဲ့ဒုက္ခဘောကိုကြော်နိုင်အောင်ကြိုးစားသမှာဟုတ်ကလားဟဲ့အဲ့ဒုက္ခကလွတ်ချင်တာမဟုတ်ဘူးလားဒုက္ခလွတ်ချင်ဒုက္ခဘောကပဲနင်းသွားဗျာဟင် အဲ့ဒီကနင်းသွားမှာမဟုတ်ဘူးလားအဲဒုက္ခလိုချင်တဲ့ပုဂ္ဂိုလ်ဒုက္ခပေါ်နင်းသွားလိမ့်မယ်ဗျာအဲ့တော့ဒုက္ခကိုဒုက္ခမှန်သိရင်ဒုက္ခရဲ့လက်သေးကိုခင်ဗျားတို့တွေ့နေတယ်ကိုကိုကိုခင်မင်းမူအားကြီးတဲ့ပုဂ္ဂိုလ်ဟောပဲနေတော့ဗျာတို့ဟင်တွေ့မှာဗျာအာယုံခင်မင်းမူအားကြီးတဲ့သူဟောဗျာဟင်သူတစ်ပါးပေါ်ခင်မင်းမူအားကြီးတဲ့ပုဂ္ဂိုလ်ဟောဗျာအေးအဲ့ဒါသူတို့ကပါခဲ့တဲ့ဟာတွေ ကာမစိတ်နဲ့ကာမကုသိုလ်ပြုကြတဲ့အတွက်ကာမအကျိုးပေးတယ်ဟုတ်ကလားအဲ့တော့လူတို့ကငါဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီဒီအကျိုးပေးဘဝကြာကိုကိုကိုခင်မင်မှုအာရှိတတ်ကြပုထုဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီအာယုံဘောခင်မင်မှုအာရှိတတ်ကြပုဂ္ဂိုလ်ဆွဲနဲ့လူတဲ့ပုဂ္ဂိုလ်ဒီအဲပုဂ္ဂိုလ်ဒီဘောကိုခင်မင်မှုအာရှိတတ်ကြဟုတ်ကလားဗျအဲ့ဒါဒုက္ခရဲ့လက်သက်တရားခံနေမို့လားအဲ့ဒါဒုက္ခရဲ့လက်သက်တွေ့လို့ရှိရင်ဒီဒုက္ခပြအကြောင်းကိုမသိနိုင်ဘူးလားဗျာ ဒုက္ခပြကြောင်းသိနိုင်သလိုဒုက္ခပြဖို့ရာရဲ့အကျင့်လမ်းစဉ်မှန်ကိုမသိနိုင်ဘူးလားဗျအေးဒီလေးချက်ကိုသိခြင်းရင်ဒုက္ခဒုက္ခမှမြင်အောင်ကြည်ဟုတ်ကလားဗျဒုက္ခကိုဒုက္ခမှသိရင်ဒုက္ခကလွတ်ခြင်းဒုက္ခဘောကကြောအောင်ကြိုးစားဟုတ်ကလားဗျဒီတို့မနေ့ကဟောတာလဲအဲဘုဇင်ကြောင်းတယ်နော်အဲ့ဒီဘုဇင်မှာအဆင့်9ဆင့်ရှိတယ်ညာဟုတ်ကလား တတိယပါတာလေအဲ့တော့တို့ဘုဒ္ဓေဆိုတော့မနေ့ကပြောတာသစ္စာလေးပါးပြည်ချင်းရဲ့အခြေခံသုံးပုံသိပါဒါပြောတာတယ်ဗျာဟင်အဲ့ဒါကိုပဲပွားပွားပြီးတဲ့ရတဲ့အတွက်သူ့ကိုဘုဇင်ကိုပွားခြင်းလို့လည်းအိပ်ပဲပြန်မလားဟုတ်ကလားဟင်ပွားပွားတဲ့ရမှာလေဒီတိုင်းဒီတိုင်းကိုအရင်လေးတွေမဟုတ်ဘူးပွားရမှာလို့ပြောတာတယ်လေတိတ်တိတ်တလုံးရှိတဲ့ယောဂီဒီတတိဆယ်လုံးဖြစ်အောင်ပွားရမှာတယ်လေ တတိဆယ်လုံးရှိတဲ့ပုဂ္ဂိုလ်ဒီတတိတလုံးအလုံးတရားရှိအောင်ပွားမှာတင်ဗျာအဲ့လိုတတိတလုံးပြီးတလုံးတလုံးပြီးတလုံးတလုံးပြီးတလုံးပွားပွားပွားပွားပြီးတက်တဲ့အတွက်သူ့ကိုဘုရင်ကဟောပွားတယ်လို့လည်းပါလာဗျာမဗျာဟုတ်ကလားအဲ့တော့တို့ဒီတတိပွားများမှုအားကောင်းလာလို့ကိလေသာရံအတွင်းကလည်းမဝင်တော့ဘူးအပြင်ကလည်းမဝင်တော့ဘူးသို့မဟုတ်အပြင်အတွင်းကလက်ငုပ်လဲအညွတ်မတက်တော့ဘူးအပြင်ကလည်းရေမလောင်းတော့ဘူးဆိုလို့ရှိရင် ဒီတတိပွားဖို့မှုဘုသင်ဟာအောင်တယ်လို့ခေါ်ရမှာပေါ့ဟုတ်ကလားဗျာအဲ့ဒီတတိကတို့ဘာတော့ကွယ်အတွေ့အကြုံအပြင်စီကိလေသာကိုလုံအောင်တားပေးတာတယ်ဟဲ့ဟုတ်ကလားဗျာဟင်ပညာတိအာယုန်နေလေကိလေသာတွေလေသူ့ကိုပွားပေးတာအဲတို့ဘာတော့အဟောင်းကိုလည်းလက်ကိုပေါ်ပြီးသူ့ကိုမရအောင်တင်တယ်အတိအာယုန်တော့လည်းပြေးခွင့်မရအောင်တင်တယ်ဗျာ အဲ့လိုသူလုံအောင်ပွားပေးလိုက်လို့ရှင်ဒုက္ခနာကိုယ်ရဲ့အရှိရှိတိုင်းမမြင်နိုင်ဘူးလားဒါရင်တတိပွားပုံမှုအားကောင်းလာရင်ဓမ္မဝိတရားလို့ခေါ်တဲ့ဖြစ်ပြမြင်ပေါ်ပွားထုံမှုကဘောမလာဘူးလားအဲ့တော့ဖြစ်ပြမြင်ပွားထုံမှုကတို့အထုဖို့လူသေးသလားဗျာတတိပွားပုံမှုအားကောင်းတာနဲ့အလိုလိုပြီးလာတာမဟုတ်လားဟင်ဖြစ်ပြမြင်မှုရတို့တို့အထူးလိုက်လို့ဖို့လူသေးသလားအဲ့တော့ဒီဖြစ်ပြမြင်ဓမ္မဝိတရားတန်ဖို့ရှင် ဆိုတဲ့တို့မှာမှတ်ဉာဏ်တက်လို့ပေါ်တဲ့ဖြစ်ပျက်ကိုမမြင်သေးသမျှယောဂီတို့မှအနည်းနေသေးတယ်ကမှတ်တော်ဗျာဟင်အဲ့နည်းနေသူတော့မှဘယ်သူမှရှောက်မေးမနေနဲ့ဘေးတင်လည်းမေးမနေနဲ့ခင်ဗျားတို့ဟင်အမှမစသေးလို့ထင်တယ်ဗျာဟင်သိပါလက်ပါမမှတ်လို့ထင်တယ်ဗျာမှတ်တော့မှတ်တယ်လက်ကြောမတင်းလို့ထင်တယ်ဗျာဟုတ်ကလားဗျာဟင်အဲ့တော့တို့ဒီတတိပွားပုံမူအားကောင်းလာရင်အဲ့ဒီတတိဘူးစင်အားကောင်းလာတဲ့အကြောင်းကိုဖြစ်ပြမြင်ဆိုတာ ပေါ်လာပါလိမ့်မယ်ဗျဟုတ်ကလားအဲတတိပွားဖို့ကအားကောင်းနေလို့ရှုွက်နဲ့မှတ်သိတဲ့ရင်ဒီပွားများမှုတွေတို့မှန်လေးကိုမွဲနေတဲ့မှန်ကိုကြည်အောင်လုပ်ပေးနေတယ်မဟုတ်လားဟိဟုတ်ကလားအဲ့ဒါမနောจิตတကလေးကြီးလာရင်ကြီးလာတော့ဒါတို့ပေါ်လာတာမဟုတ်ဘူးလားဗျဓမ္မဝိသယာပေါ်လာပြီဟင်အဲ့တော့ဓမ္မဝိသယာပေါ်လာလို့ရှိရင်တရားနဲ့ယုံကြည်ချက်ကလေးတိုးလာလို့ရှိရင်ဒီဝရိယလိုက်မလာဘူးလားဗျာ ဟုတ်ကလားဗျအဲတရာအာတုလာရင်လေအဲ့တော့ဒီတရာနောက်မှာသန္တာအာရောလိုက်မလားဘူးလားဗျအာထုတ်လို့မှုသန္တာရလို့မှုသန္တာဆိုကာမပါသွားမနော်ဒါသန္တာတက်တက်ပြောတာကာမသန္တာပြောတာမဟုတ်ဘူးရလို့မှုသန္တာပြောတာမဟုတ်အာထုတ်လို့မှုသန္တာဟဲ့ဒီလိုပွားရင်ဒီလိုရတယ်လို့သိလာရင်ဒီလိုအာထုတ်လို့သိသန္တာဟာတပေါ်ပေါ်လာလိမ့်မယ်ဟုတ်ဗျာ ဒီလိုပွားရင်ဒီလိုရတယ်လို့ယုံကြည်လာတဲ့တရားရှိလာရင်ဟိုကအထုတ်လို့မူသာနာတဖွာဝါပေါ်လာမှာပဲဗျဟုတ်ကလားဒီလိုဆိုဓမ္မဝိသီရရဲ့ဖြစ်ပြမြင်အားကောင်းလာရင်ဝရိယတက်မလာနိုင်ဘူးလားဗျတက်တက်လာနိုင်တာပဲဒီသုံးခုကတော့အကြောင်းကံဘုဇဉ်သုံးမျိုးလို့ခေါ်ခဲ့ပါသို့မဟုတ်အလုံးလုံးရမယ်သုံးခုလို့ခေါ်ပါဟုတ်ကလားဗျအေးဒီသုံးခုပိုင်ပိုင်နိုင်နိုင်ကြီးအလုံးလုံးလို့ရှိရင် ဒီပေါ်မှာတို့တရားအားတွေသနာအားတွေကြီးလာပြီးတော့ကိုတို့ကိုယ်စိတ်ကလေးကိုပီတိစိတ်ကလေးတော့ပေါ်မလာနိုင်ဘူးလားဗျာနှစ်လိုအာရသဘောကြတာလေလေအဲ့တော့သိချမ်းသာရင်ကိုယ်ကမချမ်းသာဘူးလားဗျာဒီလိုသူကိုယ်လေးမှာဟောဝေဒနာတွေငြိမ်းဦးဆိုတဲ့ပတ်သက်ပြီးပေါ်နိုင်ဘူးလားဗျာဒါတို့တို့တော့မှလာဟိအောက်ကဟိုသုံးခုအလုံးသမားအကောင်းမှထင်တယ်ဟင်တတိရဲ့ဓမ္မဝိပယရဲ့ဝိရိယရဲ့အဲ့ဒါလူသမားပုဒ်တယ်သုံးခုဟုတ်ကလားအဲ့ဒီလူသမားပုဒ်တယ်သုံးခုအောင်းလာရင် ဒီဘက်ကကိုယ့်လူကလေးကိုကိုနှစ်လူအားရသဘောကြတာပေါ်လာလိမ့်မယ်ပေါ်လာသလိုအေးစိတ်ကလေးချမ်းသာတာတော့ကိုယ်လေးလည်းပေါ်ချမ်းသာလာပြီဗျာပတ်တာတိဖြစ်လာပြီဒီလိုဆိုတစ်ခုဆိုတစ်ခုအာယုံကိုမတီးနိုင်ဘူးလားဗျာအဲ့တော့ဒီနေရာမှာရောက်ပြီးတော့ဧကဂရာဆိုပေမဲ့တို့အမှတ်မှအမှတ်တို့ဒါလေးဆက်နေတာကိုပဲခေါ်ပါဟင်ဘာလို့လိုက်လို့လိုက်သိသိကြရရဟိုအယုတ်ထင်မိတင်တယ်ဓက်ကနေကြလိုက်မှတ်ပြီးသားဖြစ်နေပြီဟုတ်ကလားဓက်ကနေမြင်လိုက်မှတ်ပြီးသားဖြစ်နေပြီ ဟုတ်ကလားဗျအဲဝင်းတာနဲ့ဟိုရုပ်တစ်ခုထိတာအတိတ်ချက်ပေါ်လာမှတ်ပြီးသားဖြစ်နေပြီထွက်တာနဲ့ရုပ်တစ်ခုထိလာပြီအတိတ်ချက်ပေါ်လာပြီမှတ်ပြီးသားဖြစ်နေပြီအဲ့လိုအမှတ်မှအမှတ်တို့ဆိုရင်အဲ့ဒါတခုရောစိတ်ကိုခေါ်ပါမျက်စိရှိမြင်ပါပဲဘာရိုးလိုက်ပြီးမစုံစမ်းတော့နားရှိကြမှာပဲဘာရိုးလိုက်မစုံစမ်းတော့ပိတ်ထားဖို့မလိုအပ်ပါဘူးဟုတ်ကလားဗျနားရှိကြမှာပဲဟင်လိုက်မစုံစမ်းတော့ကြီးသေးဟိုလိုက်ပြီးမစုံစမ်းတော့ကျင်းပြီပြင် အဲ့ဒါဧကဂရကုရိယောစိတ်လို့ခေါ်ပါဗျာဟုတ်ကလားလားအဲ့တော့တမာရီဆိုတာဖြစ်မလာဘူးလားတမာရီရတော့ထူးမလာပါဘူးဗျာအမမမတ်သူလေးပါဗျာဟင်ဒီလိုတမာရီသိပြီးဖြစ်လာလို့ရှိရင်အကောင်းတဲ့အဆိုးရကိုတိုးသိကလေးကတဲ့တဲ့ရောက်မသွားဘူးလားဗျာအလေလန်းလို့ခေါ်တဲ့အကောင်းတဲ့အဆိုးကြဖြစ်ပျက်ကိုပဲကြည့်တော့တာဟုတ်ပဲအကောင်းတွေ့ရင်ဖြစ်ပျက်တယ်လေအဆိုးတွေ့ရင်ဖြစ်ပျက်တယ်လေဟုတ်ကလားအကောင်းတွေ့ရင်ဖြစ်ပြီးပြတ်သွားတာတယ် အဆိုးတွေလည်းဖြစ်ပြီးပြတ်သွားတာတဲ့အဲ့တော့ရေတွေကိုကာကြီးနဲ့ခါဝေးရေးတာနဲ့ဘာထူးရဟင်ကာကြီးရေးတော့ဟောရေးပြီးရှိသေးလားခါဝေးရေးတော့ဟောဗျာဟာရေးပြီးရှိတော့ပါဟောဗျာအကောင်လည်းဒီလိုပါဗျာရေတွေရေးတယ်လို့ပါဗျာအဆိုးလည်းရေတွေရေးတယ်လို့ပါဗျာဟင်ဟုတ်ကလားဟိအဲ့တော့ဘယ်အရာမျိုးမဆိုခန္ဓာပဲဖြစ်ဖြစ်ခန္ဓာထဲမှာရှိနေတဲ့ယုတ်တဏ္ဍပဲဖြစ်ဖြစ်အနိစ္စမျိုးခရတာမျိုးပဲဟင်ကောင်းတာလည်းဖြစ်ပြီးပြတ်မှာပဲ ဆိုတာလည်းဖြစ်ပြီးပြတ်မှာပဲဟုတ်ကလားဗျအဲ့ဒါကိုအပိုင်ပြီးသွားတဲ့ပုံကိုတယောက်ဒီဥပိ္ပခါပြတ်မလာနိုင်ဘူးလားနင်လဲနင်ဟာနင်နေငါလဲငါဟာငါနေဖြစ်လာပြီတင်လေအေးအဲ့ဒီခါတိုက်ကြာရင်တို့မညိတော့ဘူးမညိလွတ်ပြီဒါတင်လေအဲ့တော့ပီတိရဲ့ပါတာတိရဲ့သမာဓိရဲ့ဥပိ္ပခါရဲ့ဒါကအကျိုးတွေတင်လေဟိဟိကိုဘက်ကအကြောင်းကံသုံးခုတင်လေဟိဟိ တတိရဲ့ဓမ္မဝိပယရဲ့ဝိရိယရဲ့တင်လေအဲ့ဒါတွေကတော့တို့အကြောင်းကလောမှာတတိလေးကတော့ဓမ္မဝိပယဖြစ်နေလဲွားနေရမှာတင်လေအဲဝရိယအာထုတ်တော့ွားနေရမှာတင်လေဟုတ်ကလားအဲသူတို့သုံးခုပေါင်းပြီးသွားရင်ပီတိဖြစ်လာရင်ရောအဲဒီတတိရောဓမ္မဝိပယဆိုတဲ့ဖြစ်ပြမြင်ရောဝရိယဒူအာလီရောဘာနေရမှာတင်လေပတ္တတိဖြစ်တော့ဟောဒီသုံးခုဘာမှာတင်လေသမာဓိဖြစ်နေရင်ဟောဒီသုံးခုဘာနေရမှာပဲတင်လေအဲဥပိ္ပခဖြစ်သွားရင်ဟော နှစ်ပါးနေရမှာပဲတောင်မတူဘုရားရှင်ကဟိုဟောတော့ဟိုမဟာတတိပဋ္ဌာနာတုတ်ဆိုတော့တတိကိုသာဥဆောင်ဟောတယ်အကျေဟောတဲ့နေရာကျတော့အာတာပိတာမသာနောတတိမာလို့သုံးချက်ဟောတယ်ဗျအာတာပိဆိုတော့ကျုံညက်ဆိုင်နေတဲ့ဝရိယလေးလေဟင်အဲ့ဒါတို့သာတော့သီတတိကဝရိယခေါ်တယ်အဲ့ဒီအောင်းမေးမှုတတိအားလေးနောက်ကနေပြီးတော့ကပ်ပြီးတော့တွန်းပို့နေတဲ့ဟာလေးလေကျုပ်ကနမတကွာထုံးတော့အောင်လားဟင်ဒါမှမဟုတ်ပွားပုံမှုတတိရောအပြင်ဘက်ကမရှိဘူးလားဟဲ့ ဝင်ဝင်နဲ့ထွက်ထွက်တယ်အဲ့ဒါဘွားဖို့ဖို့တတိတင်တယ်ဟဲ့အတွင်းကဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်အဲ့ဒီရုံတစ်ခုထိတဲ့နေရာလေးဟိုတတိလေးကပြီးအောင်မိဆင်ချင်းနေတာလေဟဲ့အဲ့ဒါလေးကယူခွန်းနဲ့မသိကိုဟွာထွက်မသွားအောင်နောက်ကကြောင်းရဆိုင်နေတာလေးကိုအာတာပီဝရိယလို့ခေါ်တယ်ဗျာအဲ့ဒါကိုသေတတိကဝရိယလို့လည်းခေါ်ပါတယ်ဗျာဟုတ်ကလားဗျာအဲ့ဒီအာတာပီဝရိယလည်းရှိတယ်ပြီးတော့ဖြစ်ပြမြင်နေတာဒါတမ္ပသနာကောင်းကောင်းပေါ်ပြသေးတာမဟုတ်လား ကိုယ်ခန္ဓာကိုယ်ရဲ့အပြက်အဖြစ်တွေအပြက်တွေဖြစ်တွေပြက်တွေဒါအရှိအရှိတိုင်းတွေ့နေတာမဟုတ်လားဟုတ်ကလားဗျာအဲ့ဒါအတိမဟုတ်ဘူးလားဗျာဟင်းပြီးတော့တတိမာဆိုတာရှုမှတ်မှုဟာတတိမဟုတ်ဘူးလားဗျာအဲ့တော့အာတာပိတာမဇာနောတတိမာဝိနည်းလောကေပိသာဒေါမနတံဆိုတော့ဘုရားရှင်ကသုံးချက်ဟောပါဗျာအဲ့တော့ဒီမှာတတိတံမိုးစဉ်ဟာဟိုတတိပဋ္ဌာန်ရဲ့တတိပဲမဟုတ်ဘူးလားဗျာဟင်တို့ဝရိယရောအာတာပိဝရိယမဟုတ်ဘူးလားဗျာအဲ့ဒီမှာတို့ဖြစ်ပြမြင်နေတဲ့ဓမ္မဝိတ္တရာဆိုတဲ့သိနေတာတွေက ဓာတုတံပဒါနာဆိုတဲ့တတိပဋ္ဌာန်ကပါတဲ့အတိပဲမဟုတ်ဘူးလားအဲ့တော့ဝရိယတတိအတိဒါတယ်လေဝရိယတတိအတိဒါပဲတယ်လေအဲ့တော့ဘုဇင်သုံးခုကအကြောင်းငံသုံးခုကဒီသုံးခုပဲမဟုတ်ဘူးလားဒါယောဂီတို့လုံနာမဟုတ်ဘူးလားဟုတ်ကလားတို့ဘုဇင်တုတ်ခဲပါလာလားတို့တကယ်လုံနာလားအဲ့တို့တကယ်လုံနာတော့စာရဲဟာကျုပ်ရုပ်ဖတ်ပြနေများတင်မနေနဲ့ဟုတ်ဟုတ်ကလားဗျအဲ့စာရဲဟာကျုပ်ရုပ်ဖတ်ပြနေမှာမဟုတ်ဘူးဗျတကယ်လေအဲ့လိုလုပ်ရမှာဗျအဲ့တော့ဒီသုံးခုကတော့ အဲ့ဒီဘုဇင်မဆုံးမချင်းတင်နဲ့အဲ့ဒီဘုဇင်ဆုံးရင်မကြမှာပဲဗျာခဏဟုတ်ကလားအဲ့ဒါညာသင်လည်းသွားမဘုဇင်နေပါပဲဗျာဟုတ်ကလားဗျာအဲ့တော့ဒီဘက်ကအကြောင်းခံက၃ခုထင်တယ်ဗျာကိုဘက်ကရလက၄ခုထင်တယ်ဗျာပီတိရဲ့ပါတာတိရဲ့တမာတိရဲ့ဘုဟိုဥပိ္ခာရဲ့လေဟုတ်ကလားအဲ့တော့ဒီနေရာမှာယောဂီတို့လာကလိုချင်မလားအလောက်လို့ဥမြတာသန္တာထဲဝင်လာတော့ပြည့်တော့လာကလိုချင်လို့လားခင်ဗျစိတ်တိုက်ချင်လို့လား မထင်ပါဘူးများခင်ဗျာဟင်ဘယ်လိုလုပ်ဟင်ဟင်ဟိုအလုံးလုံးတက်လူမှများဟိုတို့ဘာလို့တရင်ငါးတွေမေးကြည့်မှာပါဗျာသူတို့ရွာတယ်တရင်ငါးတွေကြီးပါတယ်တရင်ငါးတွေအလုံးဝင်လာတာပဲနဲ့တို့အလုံးကုန်းကျုံလုံးချင်လို့လားဘာဖြစ်လို့လို့ဟုတ်ကလားဟဲ့အတူယောဂီတွေကဟုတ်ပါမလားဗျဟင်ခင်ဗျားတို့ဟင်အဲဟုတ်ပြီဟိုဖို့မူတဝါရသိခါဖို့လုံတယ် ဟင်တို့ဖို့လုံနေဟုတ်တယ်မှန်ပြီဟင်ဟုတ်ကလားဟဲ့အဲ့တော့ဘယ်နဲ့တို့အလုံးမလုံးဖဲနဲ့ဘယ်ပိုင်ကျင်ကများပိုက်ဆံပေးတာတွေ့လို့တော့ဟင်အဖေတော်မဲအလုံးကိုဘာတော့အလုံးလုံးမသားပေးပါဗျာဟင်အမေလည်းအလုံးလုံးမသားသမီးပေးပါဗျာဘယ်လိုလုပ်ဖောက်ဘယ်လိုလုပ်အဲအလုံးလိုချင်တာလားဘယ်လိုငွေလိုချင်တာလားအဲငွေလိုချင်အလုံးလို့ဒါပဲထင်တယ်ဟင်အဲ့တော့ပိဋိပါဒာတိ အဲတမာရီဥပိ္ပခာဆိုဖြစ်ချင်ရင်တို့ဒီသုံးခုလောက်ပါမှာဗျာသဘောပေါက်ပလားလောက်တာကြပါမလားဟင်အဲ့တော့ဝင်နေထွက်တယ်ဝင်နေထွက်တယ်ဘာတွေးတွေးတွေးတာကိုကိုရှိဘာတွေးတွေးဗျာခဏတို့စစ်တလို့ပေါ့စစ်တလည်းဘာတော့ကိုရှိကတိုက်ကင်းကတော့တွေးသမျှတော့ဖွားတိလာတွေးလဲညာဗလားဘုသူတော်တွေးရောညာဗလားအဲဟိုဘက်ကပြေစမမမသိဘာမှမသိတွေးတာတော့စီဥပဒုကိုနာချပါလားဒီမှာလည်းကိုမှအောင်မထင်နဲ့ဘာမှမကောင်းမှုရှိသလား တို့ဘာတော့တာမစညာခါရာပိုင်းနဲ့ထူထူမူရာပိုင်းကိုပြောထားတာထင်တယ်ဟဲ့အဲ့လိုကိုတတိတမိုးတင်ကပွားနေရမှာထင်တယ်ဒီလိုဆိုရင်ဒုတ္တဟာမနေ့3နာရီနဲ့10စက္ကန့်ကနေပြီးတော့ညကိုတို့ဘာတော့7နာရီ59မိနစ်59စက္ကန့်ပြောဟုတ်လားအဲ့လောက်ထိဒုတ္တလုံးနေရင်ပဲနေလို့ဟိဓမ္မဝိသီယဆိုဖြစ်ပြမြင်ပေါ်မလာနိုင်ဘူးဖြစ်ပြမြင်ပေါ်လာနိုင်ဒီဝိရိယမတုတ်ဘူးလားဟိအဲ့ဒီတိုင်းနဲ့ဒီ၃ခုတက်ညီလက်ညီလုပ်နေလို့ရှိရင်ဟောပိဋိပတ်တိနေမလား လုခရပါတယ်ဗျလုခဘက်ကဆင်သင့်ပါအလိုလိုဖို့ကအဓိကပါအဲ့ဒါလေးတို့သိပါလဲပါလို့ဖို့လို့တယ်ခင်ဗျာသဘောပေါက်ပြီဟင်လုံတာပါမလားအေးသဘောပေါက်တယ်သာပြောတာကွယ်နားထောင်လိုက်ရင်ဘယ်တော့ငွေတမ်းမပေါက်သေးဘူးဟင်ယောဂီအမျိုးသားတွေနားထောင်လိုက်နားထောင်လိုက်အမျိုးသမီးတွေနားထောင်လိုက်တော့လားခောက်ကြည့်လိုက်ရင်ငွေတမ်းပေါက်ပေးဘူးခဲ့ဟင်အိုးကြတော့ပဲတယ်တော့တောင်တောင်မီမအိုး ကိုရောပဲလို့ဝက်ွက်မိတာလားတောင်းတောင်းမိတာလားမနေ့ကလေအေးညနေပိုင်းကဟောဝက်ွက်ပဲလားတောင်းတောင်းဟုတ်သေးဘူးလားဘယ်နဲ့ရှိပြီတော့ပြဝက်ွက်ကအာဟုတ်ပြီဗျာဒါလည်းဝက်ွက်ရှိပြီအိုးဟင်တောင်းတောင်းမမိသေးဘူးလားတောင်းတောင်းမိရမှာခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့တို့အာထုတ်ခါသာယောဂီတယောက်မှာယောဂနှမျိုးရှိတယ်အဲ့ဒီယောဂနှမျိုးကိုဟောဒီဖြေနှစ်ခုပါမှာဟုတ်ကလားဗျာ ဟေးဖရာရှင်တို့ဖရာရှင်ကဘုံတော်နန္ဒကံတော်နန္ဒညာတော်နန္ဒတကူတော်နန္ဒတင်တယ်ဟဲ့ဟဲ့တဲ့အဲ့ဒီနန္ဒရနန္ဒရာဗျာသူ့ရုပ်ဖောက်ပြန်လာကြသူမတတ်နိုင်ဘူးလေနာယောဂရှိတယ်ဗျာတို့ဖေပြီးတော့ခါမှလည်းကြီးပေါင်းတက်နေတယ်ဗျာခံရပါများတော့လေဟုတ်ကလားဟဲ့ရုပ်သည်ဖောက်ပြန်လာတော့ဖရာမညာသလားညာဘူးဗျာအဲ့တော့လေနာယောဂဖြစ်လာလို့ရှိရင်ဟိုသူဒါရိပုတ္တရာရဲ့ညီဖြစ်တဲ့သုဏမထေရလေ သုံးလားမသိကအဲ့ဒီဘုဇင်တော့ကိုဘေးနာကနေရွတ်ပြရတယ်ဗျာအဲ့ဒီမှာသူဖရာရှင်ကအဲ့ဒီတတိပွားများလိုက်အေးအဲ့ဒီလေနာနဲ့နေရာလေးရဲ့ဖြစ်ပြနေလိုက်ဓမ္မဝိသယထင်တယ်အဲ့ဝရိယလေးတိုးလိုက်အဲ့တော့ဝေဒနာတွေကတက်တာတော့ပီတိလေးဖြစ်လိုက်အဲ့ကိုယ်လေးကအေးကြသွားတော့ပါတာတိဟုတ်ကလားအဲ့ခါကျဟောတခုရောသိအောင်သူအောင်နာလေးတင်နေတာတခုရောသိဖြစ်သွားပြီတင်တယ်အဲ့ခါကျဟောဝေဒနာကျော်သွားပြီဥပိ္ပခဟင်ခုတော့လူမမာနာသွားရွတ်တာတင်တယ်လူမမာတော့အဲ့လိုအာယုံပြုပြီးတော့အဆင့်တိုင်းတက်သလား ကဲရွတ်တဲ့ပုဂ္ဂိုလ်ဟောအဲ့ဒါရွတ်ထားလားကောင်းရောပြီရဟုတ်ဗျာဖခင်ကတော့သိလို့တာခင်ဗျားတို့ကလိန်သိလို့နေတာဟုတ်တယ်ဟင်တခါဟိုကတပနဲ့တို့ဟာတင်တယ်ဟေးကျမမောက်ကလာတင်တယ်ဟေးတခါတခြားပြီးတော့ကိုပက်လက်လက်တဟီတယ်နဲ့ဟုတ်ဗျာဟင်ညာနာကြီးတွေလည်းဟောရုပ်တံတော့ခံရတာဗျာရုပ်ဖောက်ပြန်တယ်ဆိုတော့တော့ဖောက်ပြန်မှာဗျာယဟနာရုပ်မို့လို့ညာလိမ့်မတင်ဘူးဗျာဟုတ်ကလားဗျာ သူလည်းဥဒုမင်းရဲ့ယုတ်ဟာဥဒုဖောက်ပြန်သူဖောက်ပြန်မယ်မဟုတ်လားအာရဖောက်ပြန်သူဖောက်ပြန်မယ်မဟုတ်လားပြီးတော့ကံဖောက်ပြန်သူဖောက်ပြန်မှာမဟုတ်လားယဟနာများမှာစိတ်တော့ဖောက်ပြန်မယ်မထင်ပါဘူးဗျာပြီးတော့တို့ဘာတို့ပြည့်စုံပံကံကတော့ဖောက်ပြန်မဟုတ်ဗျာအတိတ်ကံကတော့ဖောက်ပြန်ခဲ့တာဘာကောင်းပါမလဲဟုတ်ကလားဟိအဲ့တော့သူလည်းဒီသင်္ခါရလေးမျိုးရဲ့အတိုက်ခိုက်ကြောင်းသူတို့ဖျားနေတယ်တော့ဘုရားရှင်ကိုယ်တော်တိုင်သွားပြီးသူတို့နာကိုဒီဘုဇင်တုတ်ကိုရွတ်ပြပြီလားအစင်းတက်ပုံထင်တယ်ရွတ်ပြတာဒီလိုအာယုံပြုတ်ွယ်ဒီလိုမှွယ်ဒီလိုွယ်လို့ပြောတာထင်တယ် လမ်းကြောင်းလေးပြလိုက်တာလေအဲ့တော့ဒီအရှင်မြတ်ကိုတော်ကြီးတွေလည်းအဲ့ဒါလေးသူတို့ဖြားနေတဲ့နေရာလေးရဲ့အထင်ရှားတဲ့နေရာလေးဝေဒနာလေးကံပြီးရှူရင်းရှူရင်းနဲ့တတိပွားဘူးအာကောင်းပါတော့ဒုက္ခနာဘူးမြင်မဲ့အစားဖြစ်ပြမြင်သွားပြီတဲ့လေငါဆိုတာပေါ်ဦးမလားအဲဟိုကိုဆိုတာပေါ်ဦးမလားစိတ်ဆိုတာပေါ်ဦးမလားဘာပေါ်မလို့ဖြစ်ပြမြင်လားဓမ္မဝိသယတယ်လေအဲ့ဒါလေးဝေဒနာနဲ့တို့တော့ဟောပီတိဆိုင်သွားပြီပီတိဆိုင်သွားဘူးဘူးကြပါပြီပါတတိတယ်အဲ့ခါကျတော့ဘုရားစိတ်တမာတိဖြစ်ပြီတယ် အဲအဲ့ဒီခါကျဝေဒနာကိုဥပိ္ပခာပြုထားထိုင်တာပဲဟင်ဟာထားထိုင်သွားတာတတ်တို့ရုံးအောင်မှာမဟုတ်ဘူးတကယ်လို့ပါမှာဟုတ်ကလားဟင်အဲ့တော့တကယ်လို့ရတာဗျအဲ့တော့တို့အခုလူယောဂီတွေကြတော့သခန်းတွင်းမှာတော့ယောဂနှမျိုးရှိတယ်ဗျဟင်အတက်ယောဂနဲ့အကြာယောဂတယ်လေအာယုံမထတာတင်ယောဂီတို့အတက်ယောဂနဲ့အကြာယောဂယောဂနှမျိုးရှိတယ်အတက်ယောဂကတော့များသွားခြင်းပေါ့ဗျာ ရှုခွင့်နဲ့မှသိတဲ့ကာသာယောဂီတယောက်မှလည်းဒါလေးတစ်ခုမြင်လိုက်ရင်နောက်တစ်ခါဒီလိုလေးဖြစ်အောင်လုပ်မယ်ဆိုခရဘဝင်နေပြီပြဘဝင်လေးငင်းအောင်တို့ဘာလို့ကိလေသာအိပ်ပျော်အောင်လုပ်နေရတာတင်လဲအိပ်ပျော်သူတယောက်ရဲ့ရှုချိုင်ကြီးလေးလိုအာယုံမှန်ဘဝင်မှန်လေးဖြစ်အောင်လုပ်ရတာတင်လဲဘဝင်လေးကိုဝကျင့်ပါဝတ်နေအောင်လုပ်ရတာအဲ့တော့ငါဒီလိုလေးဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်ဘယ်နဲ့တော့ဘဝင်ကြီးမအောင်မလားဗျာကိုကဖြစ်လာတာကရှုခွင့်နဲ့မသိတဲ့လိုဖြစ်တာဟုတ်ကလားဗျာ ရှုခွက်နမသိတဲ့နေတော့ချိန်ကိုဒီပฏิတမုဒိနေနဲ့အဖန်မှန်တတ်တပွားတဲ့ကွယ်မှန်လေးကြည်လာလို့ပေါ်တာမဟုတ်ဘူးလားမှန်ကြည်လို့ညှိထွက်လာတာဗျာအဲ့တော့တို့လောက်တာမဟုတ်ဘူးဗျာပฏิတမုဒိရဲ့အစွမ်းတတ်တည်ဗျာအဲ့ဒါကိုခင်ဗျားတို့ကငါဝင်ချုပ်တော့ဒီတစ်ခါငါဒီလိုရအောင်လုပ်မယ်ဆိုရင်ရပါဦးမလားဗျာဟင်ဒီကြတဲ့ယောဂတစ်မျိုးပြောရင်ပါပါသေးဗျာကိုတော်ကြီးမေးရင်ရှောက်နိုင်အောင်အဲအဲ့ဒီယောဂကလာသေးဗျာဟင်အပါသေးလားအဲ့ဒီယောဂ ငြိမ်လာရည်ဘဝင်ဆက်ငြိမ်လို့ရရတော့ရတော့ခဏဒါမင်းကတော့မနေ့ကဒီလိုလောက်တာရသေးတာဒီခဏနဲ့ဒီလိုရအောင်လုပ်ရမယ်ဆိုရင်ခင်ဗျားတို့ဒေါသဝင်နေပြီတင်ဗျာအမခံကြီးပဲကြီးဝင်နေပြီဗျာကဲရမလားဗျာကဲရဘူးဗျာဒါကကိုကိုယ်တိုင်ဖြစ်တဲ့ဘဝင်မြင်ယောဂါဗျာအဲ့ဘဝင်မြင်နေတဲ့ပုဂ္ဂိုလ်တယောက်ဟာဘဝင်လေးအထက်ကိုဖိတင်နေပြီဟင်အဲ့ဒါတို့ဒီမှာတော့အဲ့ဒီ စိတ်တွေပြင်းထန်လာလေဒီဘဝင်တွေတက်လေပဲလားတက်လေလားဟဲ့တက်လာလို့ရှိရင်တို့ရှုနေတဲ့ယောဂီတယောက်ဆိုရင်တို့ညာဘက်အောက်ဖိသက်ကနေပြီးတော့တောင်တန်းကြီးတက်တာလားလက်ဝဲကြီးမျိုးကိုထိုးမှာလားဟုတ်ကလားထိုးမှာပဲအဲ့ဒါမှအားအဲ့လိုတင်းပြီးမှလေလေအဲ့ဒါကြီးကအတင်းထိုးတယ်လေလေပဲဘောလုံးသမားများနဲ့ပြောရင်တော့ကိုယ်တဝက်ကတက်ဖိထားပြီလေခဏထိုးပေါင်းမများတော့ဘူးအဲ့ဒါပေလို့လို့ရှိရင် အဲ့ဒီရင်ညွတ်ဟာတင့်ကြလာပါလိမ့်မယ်ဟုတ်ကလားဒါနဲ့ခင်ဗျားတို့ပေးလို့လို့ရှိရင်ရင်ညွတ်တီအောင်တောင်ဝင်နေမဝင်နိုင်တော့ဘူးသလုံးလောက်ကပဲပြန်ထွက်ရလိမ့်မယ်ဗျအဲ့ဒါတက်သိခေါ်တယ်ဟင်တို့ကတတိနဲ့ဖမ်းမှာဆိုတာယောဂီတို့ကအဲ့ဒီစိတ်နဲ့ဖမ်းနေတာတို့ပြောတာတခြားယောဂီတို့လုပ်နေတာတခြားဟုတ်ကလားဗျအဲ့ဒါယောဂီတို့ပေးချုပ်လို့လို့ရှိရင်နှခေါင်းတက်ကလေးပဲပြန်ဝင်ပြန်ထွက်လုပ်နိုင်တော့တယ်အဲ့ဒီချိန်ခံစားရတဲ့ယောဂီတယောက်ဟာမဟုတ်ရင်နဲ့တူလည်းဖြစ်လာပါလိမ့်မယ်ဗျာ ပြီးတော့နှခေါင်းထိတ်ကပူလာပါလိမ့်မယ်ဗျာတင်းမှလို့ရှင်နှခေါင်းထိတ်နှစ်ခုကိုငရုပ်ပြီးအပူလောင်တယ်လို့ကိုလောင်ပါလိမ့်မယ်ဗျာငရုပ်ပြီးစာနင်းမဟုတ်ဘူးလေအပူလောင်တယ်လို့လေအဲလောင်လာပါလိမ့်မယ်ဗျာအဲ့ဒီမှန်ရတဲ့လေကလည်းပို့ဟာကျဲတောက်တောက်နဲ့ဖြစ်နေပါလိမ့်မယ်ဗျာဟင်ပို့ဟာကျဲတောက်တောက်ကြီးတို့ပါတော့မီးလိုက်မညီတဲ့ဖေးပေါ့လေကြီးကိုဖွာနေရတယ်လို့ပဲဝင်နေထွက်တာမှနေရဝင်မှန်းထုံမှန်းကိုမသိတော့ဘူး ဟုတ်လို့စိတ်မှန်ပြီးလုံးတော့ပဲဘယ်လိုလုပ်ပြီးခင်ဗျားတို့ဒီလေးပြီးလုံးမလဲဟုတ်ကလားဗျအဲ့ဒါတက်စိတ်ခေါ်တယ်အဲ့ဒါတက်စိတ်အဲ့ဘုံဝင်မြင်ယောဂခေါ်တယ်ဗျဟင်ကိုကိုထင်ကြည့်ပြီးတော့ဝင်ပြီးတော့ခြင်တာမဟုတ်ဘူးလားသူကတတိလေးနဲ့သွားမယ်ဟုတ်သားလမ်းကြောင်းမှနေပြီဟုတ်ကလားဗျအဲ့ဒီခါကျတို့ပါတော့အဲ့ဒီနှလုံးအိမ်ကိုလှမ်းကြည့်ရတယ်တဒိမ့်ဒိမ့်နဲ့မြင်နေပါဗျဟုတ်ကလားဗျ အဲ့ဒီချိန်မှာကိုယ်စီကိုသိရောက်ရင်တင်းနေပါလိမ့်မကြဒါမှမဟုတ်လေကိုယ်စီမှာကိုဘာမှမသိတော့ပဲနဲ့လေဘယ်သိလို့သိမှမသိကြံ့နေနေပါလိမ့်မကြဟင်အဲ့ဒါယောဂတကူဗျာဒါယောဂတကူဗျာနောက်ယောဂတကူရှိသေးတယ်ဗျာဝင်လေထွက်လေလေးမှသေးဗျာဟင်အာယုယူရတော့ရှုွယ်နဲ့မတ်တိကလေး9မိနစ်လောက်ဆိုတဲ့ဗျာတဲ့ပြီတဲ့ဟိအဲအဲ့ဒါလေးကြည့်ကြည့်ကောင်းကောင်းနဲ့မှေးပြီးလိုက်ဟင်ဘယ်ကအဲ့လိုအောင်မလို့ခင်ဗျာ မေးပါဆိုအိတ်တော်တွေကြာဟင်တိုက်သွားရောမေးအဲ့တော့မေးမေးမေးမေးနဲ့ဒီကတတိအားကြတော့ဟိုကဖြစ်ဖြစ်မြင်ကလည်းဓမ္မဝိသရာလည်းကြာသွားလိမ့်မယ်ထင်တယ်အဲ့ဝရိယမှမလိုက်တော့တာယူဟင်တတိနဲ့ဓမ္မဝိသရာကပေါ်နေတယ်လေဝရိယကတော့ထောက်ဖြစ်မလိုက်ဘူးလေဝရိယသာမှုတွေမလိုက်ဘူးဟုတ်ကလားဗျအဲ့လိုမလိုက်တော့တဲ့ပုဂ္ဂိုလ်ဒီကတတိလေးလဲနည်းနည်းလေးနဲ့ရောဟိုကိလေသာကခဏချောင်းနေတာနည်းနည်းလေးရတာနဲ့ကိုယ်ဆောင်တိုက်ဝင်လာတာတဲ့ အဲဝိမာန်နဲ့မသိလိုက်ဟင်အဲအတွေးကိုတော်တော်လုံးပါအဲ့တော့ရင်ညွန်ကြီးကလည်းအောင်လေအတွေးတော်တော်လုံးတော့ရင်ညွန်ကြီးမှအောင်ပြီတော့ဟုတ်ကလားဗျာအဲအဲ့ဒီထဲမှာဒုက္ခတွေလည်းပါခြင်းပါပေါ့လေဟင်လောဘတွေလည်းပါခြင်းပါပေါ့လေသို့မဟုတ်ကိုယ်တို့တရားရဖို့ရာတွေလည်းပါခြင်းပါမှာပေါ့လေဟိုတခြားတွေလည်းပါခြင်းပါမှာပေါ့လေဘာတွေရတော့မသိဘူးအဲ့ဒီမှာဟင်ဟုတ်ကလားအဲဘာနေပြီဗျအဲအဲ့ဒီခါကြလဲဟော ရင်ညွန်ကြီးအောက်ပြီဆိုမှသိတော့ဟာငါတွေးနေပါလားဆိုတော့ကိုကလက်လွန်နေဟင်ရင်ညွန်ကြီးတက်ပြီးတော့ဟိုကနေရာယူထားပြီးပြီဟုတ်ကလားဗျအဲ့ဒါလည်းတက်တက်တဲ့ယောဂတစ်မျိုးဗျအဲ့ဒါကရှုခွဲနေမှသိတဲ့တယ်တဲ့တာလေးမေးလိုက်သွားလို့ဟင်တတိအားကပို့လွတ်လိုက်တဲ့အတွက်တတိအားရဲ့တာဝန်ကြီးတဲ့အတွက်ဓမ္မဝိသယဆိုတဲ့ဖြစ်ဖြစ်နေပေါ်လာတယ်ဝရိယရဲ့တာဝန်မကြီးတာခေါ်တယ်ဗျမေးလိုက်တာတို့ပါလားငှက်ပြင်းငှက်ပြင်း ဟင်တို့နှစ်ပြင်းတွေ့ဘူးလားဟိုလေခုံမော်တက်ပြီးတော့အတောင်မခါဖက်နဲ့ဝဲနေတာလေအေးအေးအဲ့ဒါအတောင်မခါဖက်နဲ့ဝဲနေတာငှက်ပြင်းငှက်ပြင်းဟင်ဟုတ်ကလားယောဂီကိုတို့တဲ့လူတော့မောင်မောင်ဖရာကြီးကလည်းဟင်ဟင်အဲ့ဟုတ်ပြီဗျအဲ့ဒါမေ့လိုက်လို့အဲ့ဓမ္မဝိသယတန်ဖို့တင်လို့နေတာသူတောင်းဝန်မကြည်တာဟုတ်ကလားဗျဟင်တို့ဟာနဲ့တူတယ်ဟိုမဟုတ်တာပြောရအောင်မယ်ယူရီးယား လင်မယားထိပေါက်တာဖြစ်လိမ့်မယ်ထင်တယ်သူ့19နှစ်သားလောက်ကဟိုမော်ဒမြိုင်သိမ်မမနေတော့ငါဟိုမြဝတီဘက်သွားပြီးတော့စာပြမွဲလုပ်တယ်အဲ့တော့မဲဆောက်မှာအဲ့တော့ကဒီခင်ဗျားတို့ခုခေါ်နေတဲ့ချဲပါပဲဗျသူကသုံးလုံးတိုက်ရင်ပေါက်တာဟုတ်အဲ့တော့သူသိစုကြီးပေါက်သိစုကျော်သိမ့်ကျော်တယ်ပေါက်တယ်လို့ကြားတာပေါ့လေပေါက်မှန်းတော့သိသေးဘူးဟင်ပေါက်တယ်လို့ကြားလိုက်တဲ့သတင်းကသူ့နံပါတ်နဲ့တဲ့တယ်လို့ကြားလိုက်တယ်ကြားလိုက်တာနဲ့သူ့အိမ်ကပြည်သူတွေကြောက်တော့ကိုယ်ငွေတီငှဖြစ်တာလေ ဟေးပေါက်တင်လာလို့တိုက်တော့လွယ်သွားအင်္ဂါငွေလေကုံရောရဟုတ်ရအခုလည်းဟိုထီပေါက်တဲ့ကြားကရှိသေးတယ်ဘယ်နဲ့တော့ဓမ္မဝိသယရဲ့ဟိုဖြစ်ပျက်ကလေးမြင်ကရှိသေးပေးလိုက်သွားတာတဲ့ဟေးဟုတ်ကလားရဲ့အဲဓမ္မဝိသယဖြစ်ပျက်ကလေးမြင်ကရှိသေးအဲ့ဒါလေးဘဝင်နေပြီးပေးလိုက်သွားအဲ့တော့ကိလေသာ6နေတာဒီကောင်ကြီးဘယ်နေရာချလိုက်ရမလဲဟေးနည်းနည်းလေးအားနဲ့နည်းနည်းလေးကတတော်နဲ့တော့ဝင်လာတာတဲ့အဲ့သူဝင်လာတာတော့မသိလိုက်ဘူးကြာမငေးနေတာဟေး ကျင်ရွင်းကြီးတက်ဆောက်ပြီးတော့ဟာငါခံရပြီလို့အဲ့တော့ဟိုခကြီးကိုတော်တော်ရောက်သွားဗျအဲ့လိုတက်စိတ်ပေါ်လာရင်တို့ဘူးစင်ခုနှစ်ပါးမှာတတိကတော့ဘာမှတင်လိုက်သူ့ကိုနေရာတကာတိုင်းပါတဲ့တော့ပွဲတိုင်းကြော်ကိုဘေးချန်ထားလိုက်ပါအဲ့တော့၆ခုကြာနေတင်လိုက်အစာ၃ခုနောက်၃ခုလူထားလိုက်ပါအစာ၃ခုကဓမ္မဝစီယဝေရိယလားပီတိလားဟုတ်ကလားဟိုဘက်ကနောက်၃ခုကပါတာတိတမာတိဥပိ္ပခတင်တယ် ဟုတ်ကလားအဲ့ဒါနောက်သုံးခုအဲ့ဒီပါတာတိရဲ့တမာရိရဲ့ဥပိ္ပခာရဲ့အဲ့ဒီသုံးခုကခမည်းတော်ဘဝင်နှင်းယောဂကိုကိုးပါဟုတ်ကလားဟိုသုံးခုကဘဝင်နှင်းယောဂကိုးပါနောက်နှင်းတစ်ခုပြောပါဦးမယ်ဘဝင်နှင်းရှိရင်ဘဝင်နှင်းလည်းရှိဦးမှာထင်တယ်အင်းဘဝင်နှင်းကိုဟိုသုံးခုကခုဟုတ်ကလားဘဝင်နှင်းကိုဒီနောက်သုံးခုလည်းကိုးအဲ့တော့ခမည်းတော်အဲ့လောက်ကြည့်ကြည့်ဟိုရင်းနေတက်တက်အောက်တောင်းတောင်းဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ် တို့မို့မခံရင်သိနေအဲ့ဒါကြီးမရကြအောင်ပေါ့လေဟုတ်ကလားမနေ့ကငါဒီလိုလုပ်တာဒီလိုရခဲ့သေးတာဒီနေ့ဒါဘာလို့မရမလဲဆိုတော့အဲ့တော့တို့ဒီချိတ်တိုင်လေးကဟိုရင်းနှံစီဘုံပိုင်းကရှာနဲ့လုံတူတယ်ဝင်လေထွက်လေကရင်းနှံစီဘုံပိုင်းကတို့ဘာတို့ဟိုထိုးထန်လေးနဲ့တူတယ်ဗျအဲ့ဒီထိုးထန်လေးကစားတယ်လို့ဒီချက်တိုင်လေးကကစားမှာမဟုတ်လားအဲ့တော့ဟိုဘက်ကထိုးတိုင်ကြီးကဘလောက်ကစားနေလေချက်တိုင်ကြီးကဟိုကတ်နေရောဗျရင်းနှံစီဘုံပိုင်းရှာကတ်တယ်လို့ဟင် ဘာမှကိုလုံးလို့မရဘူးဒါပြင်းလုံးတွေဘိုးခါလေအဲကျုပ်တော့ဘာမှမတိုက်တော့ကဲနင်ဖြစ်ချင်တာဖြစ်ဥပေက္ခဆိုလိုက်တော့တိတ်ကလေးကိုတက်တာအောင်ဟောကို့ရှုွက်ကလေးအတိလေးသာကထားလိုက်တော့ဥပေက္ခနဲ့တမာတိလားဟင်ကထားလိုက်တော့မှတ်နေတော့ပြီးုံလေးပြီးထားလိုက်မမှတ်နဲ့မစင်ဘုံတုံးနဲ့တွားမထိုးနဲ့မမှတ်နဲ့ဘာမှကိုမလုပ်နဲ့ ပြီးုံလေးပြီးလိုက်အဲ့ဒီခါကျပတ်တံပယံဆိုငြိမ်းအေးမှုတွေသူ့ဟာသူပေါ်သွားတာပဲအဲ့ဒီငြိမ်းအေးမှုတွေပေါ်လာတော့နှာခေါင်းထိတ်ကလေးမှာဖြစ်နှာခေါင်းထိတ်ကလေးမှာလှုပ်ပြီးလှုပ်ပြီးနဲ့သေးသေးလေးပေါ်တော့မှာကိုကနည်းနည်းလေးလျှော့ပေးလိုက်ပြီဟိုးထိတ်ကလေးလျှော့တော့သူလည်းလျော့သွားတာပေါ့ဟုတ်ကလားတို့ချက်တိုင်းမှတဲ့ယောဂီကြတော့ချက်တိုင်းလေးအဲ့ချိန်ကျလှုပ်တုပ်လှုပ်တုပ်နဲ့လှုပ်နေတဲ့ရှိုံလေးပဲရှိကြ ဟင်အဲ့ဒါလေးကိုစိတ်ကလေးကိုအေးအေးထားပြီးပြီးုံနဲ့ပြီးလိုက်သမှာတမာတိထူတော်လိုက်သမှာဟုတ်ကလားဒီနေရာမှာစိတ်ကလေးအေးနေအောင်လုပ်လိုက်သမှာဟုတ်ကလားဟဲ့လုပ်လိုက်ဟုတ်ကလားအဲ့လိုလုပ်လိုက်လို့ရှိရင်တို့ဘာတော့ဘာတာဒီဆိုတဲ့စိတ်ကလေးအေးသွားလိမ့်မယ်ထင်တယ်အေးသွားရင်စိတ်ကလေးအေးတော့ဘဝင်လေးလေးတဲ့သူ့ဟာသူ့ရာကြည့်ကောင်းတာတောင်တန်းကြီးသူ့လမ်းသူ့ပြန်သွားလေအဲဘဝင်လေးတို့တလက်မနောက်ဆိုရင် ခင်ဗျားတို့ဝင်လေတလက်မကြည့်တူနေတယ်ဟင်ဘဝင်လေနှစ်လက်မနောက်ဆိုသွားရင်ခင်ဗျားတို့ဝင်လေကနှစ်လက်မကြည့်တူလာလိမ့်မယ်ဘဝင်လေသုံးလက်မဆိုသုံးလက်မပေါ့ကွယ်လေးလက်မဆိုလေးလက်မပေါ့ကွယ်အဲ့တလောက်တခင်ဗျားတို့ဝင်နေတယ်ဒါမှမဟုတ်တူတူတူရှိရှိသလိုမှတ်ပါသွားအဲ့ဒါပြောတာကိုတူအောင်ရှိလို့လို့မရကိုရှိအောင်လို့လို့မရဘူးအောက်ကဘဝင်လေးကပြင့်နေထားတာဟုတ်ပဲအဲ့တော့ဒီစိတ်တကောင်းလေးအေးလို့စိတ်ထိုင်ကြသွားရင်ဘဝင်လေးသူ့ဟာသူဝကျင့်ဝတ်သွားရင်သူ့ဟာသူရှိတာဗျာ ညအိပ်ပျော်နေတာဘသူရှူတော့ညာဘသူရှိုက်တော့ညာနာပြီးနဲ့ချက်တိုင်းကိုမှန်းထားဗျာဘဝင်လေးကအိတ်သွားပြီကိုဟင်ဘဝင်လေးငြိမ်သွားပြီကိုကိုတို့မနေ့ကပြောခဲ့သလိုပေါ့အဲ့ဒီအိတ်ပျော်သူတယောက်ရဲ့အိတ်ပျော်နေသလိုလုပ်ပါကွာကိုတို့ကတော့လူအိတ်ထားလေဒီနေရာမှာကိလေသာအိတ်အောင်လုပ်ရနေရတာမဟုတ်လားအခုတို့ယောဂီတယောက်ကတော့ကိလေသာအိတ်အောင်လုပ်ရတာကိုတို့ကတော့လူအိတ်လို့ပုံမှန်ဖြစ်တာတင်တယ်နာသီးနဲ့ချက်တိုင်းချက်တိုင်းနဲ့နာသီးလား ဟင်ဟိုဘာတို့ဝင်လေထွက်လေလေးရလဲဟိုရေနံစီစုပုံပိုင်လေးကဟိုဆွဲတံလေးလို့ထင်တယ်ချက်တိုင်လေးကလည်းဟိုရေနံစီပုံပိုင်လေးကရှာလေးလို့ထင်တယ်ဟိအဲသူတို့ချီကြလဲချညီနေမှာကောင်းတယ်ဗျအဲ့ဒါဘုံဝင်လေးညီမှသူတို့ညီတာဗျဟင်အဲ့ခါကျရှူလို့ကောင်းဆက်လို့ကောင်းဗျဟုတ်ကလားအဲ့ဘုံဝင်လေးဝကျင့်ဝတ်သွားတာတော့အမောမပြေသေးရင်မရှူပါနဲ့ဟုတ်ဟင်သဘောပေါက်ပြီဥပိ္ပခာရဲ့တမာတိရဲ့ပတ္တတိရဲ့လားဟုတ်ကလား တို့ကိုဥပိ္ပခာရဲ့ပတ္တတိရဲ့သမာဓိရဲ့အတူတူပဲဟုတ်ကလားအဲ့ဒါကိုတို့ဘုရားရှင်ဟောတဲ့မဟာတတိပဋ္ဌာနာတို့ကြတော့ပတံဗယံကာယသင်္ခါရံအတ္တတိတမိတိပိကတိပတံဗယံကာယသင်္ခါရံပတ္တတိတမိတိပိကတိတော့ဒါပြောတာဟုတ်ကလားအရှုပြင်းသဖြင့်ယုံရင်းကြမ်းတမ်းသောလေကိုဟုတ်ကလားငြိမ်းအေးသေးလေးရဲ့ဝင်သက်ကိုငါပြုအပ်ထွက်သက်ကိုငါပြုအမ်းလို့ကျင့်ပါလို့ဆိုလိုတယ်ဗျာဟင်ဒါဟိုဘဝမြင်ယောဂကုတာတယ် သဘောပေါက်ပလားဟင်အဲ့လိုဘဝင်တွေတက်ကြွနေလို့ဒါမဟုတ်စိတ်တွေပြောင်းလဲနေလို့ခုနတို့ဘဝင်မြင့်နေတဲ့ယောယောဂါကိုဒီဥပိ္ပခာအထက်ပိုင်း၃ခုနဲ့ကုပိသမှာဟင်ခုတို့ဘဝင်မြင့်ယောဂါကဘယ်လောက်များတော့မနဲ့နားထောင်လိုက်လဲဘဝင်မြင့်ယောဂါများဟင်ညာပိုင်းနားထောင်လိုက်ကြလဲဘဝင်မြင့်ယောဂါတွေနဲ့ဟုတ်ကလားအဲ့ဒီတို့ဒီ ကျုပ်ဝဲနဲ့မသိတဲ့ကသာယောဂီတယောက်ဟာအာယုမမှန်အောင်မထားတာပဲဟင်ကျုပ်ဝဲနဲ့မသိတဲ့လူပေါ်လာတော့လေဝန်သားတကလေးပေါ်မလာဘူးလားအဲတက်မယ်တက်မယ်ပုံဝင်မြင့်ယောဂတက်မှာဟင်တက်မယ်ခင်ဗျားတို့ဟုတ်ကလားငါဒီလိုလေးတယောက်လုပ်မယ်ဆိုတော့သွားမယ်ခင်ဗျားတို့ကာမိသနာဝင်လာပြီကိုသွားမယ်ပုံဝင်ယောဂဖြစ်မှာပဲဟုတ်ကလားအဲကိုလိုလိုဖြစ်မလားတော့တခါဒေါသကဗျာပါဒဝင်မယ်အဲမခံရသေးခြင်းနဲ့လုပ်မယ်သွားမယ်ခင်ဗျားတို့အဲအာယုံမထားတတ်တာ ဟိုကပေါ်တာကရှုွက်နဲ့မသိတဲ့လို့မဟုတ်ဘူးလားအဲဟိုကပေါ်တာကဟိုတတိတံမှုစဉ်ပွားအားကောင်းလို့မဟုတ်ဘူးလားအဲသူ့ကြောင့်ရတာသူ့ကိုခင်ဗျားတို့မြောက်ပေးလိုက်စမ်းပါဘာလို့ဝင်ဝင်ပြီးတော့နေရာယူရတယ်ဟုတ်ကလားသူလုံးလို့ရတာသူ့မြောက်ပေးစမ်းပါတတိကိုဟုတ်တယ်လေဒါတတိလုံးလို့ရတာပဲသူ့မြောက်ပေးစမ်းပါငါဝင်မရှုံသမ်းပါနဲ့သဘောပေါက်ကလားဗျာအဲ့တော့အတက်ယောဂကုတ္တပမလားဟင်ဘဝင်မြင်ယောဂကိုနေ ဟင်သူစာကတော့အဲ့ဒီပါတော့တက်ကြွပြန်လွင့်သိမ့်မြင့်တော့ခါဆိုတာဟင်အဲ့ဒါသိမ့်မြင့်နေတာလို့ခေါ်တယ်လေတက်ကြွခြင်းပြန်လွင့်ခြင်းကြောင့်သိမ့်မြင့်နေရင်တဲ့ပိခာတမာရိပတတိပွားဤဘုဇင်သာတဲ့ဟင်တက်ကြွတာရဲ့ပြန်လွင့်တာရဲ့သိမ့်မြင့်နေတဲ့ကာလရဲ့ဟုတ်ကလားအဲ့တက်ကြွမှုပြန်လွင့်မှုကြောင့်ဆိုစိတ်ကမြင့်နေပြီထင်တယ်ဟင်ဘုံမြင့်နေတာကိုဆိုလို့လေဟုတ်လားတက်ကြွပြန်လွင့်သိမ့်မြင့်တော့ခါ ပိခာတမာတိပတ္တတိပွားဤဘူးတင်တာတဲ့ဗျ။နာမစီဆရာတော်ဘုရားကြီးတို့ကိုပေးထားပါဗျ။တို့လည်းဒီယောဂဖြစ်ခဲ့ဘူးလို့ခင်ဗျားတို့ပြန်ပြီးဖောက်တယ်ချနေတာပါဗျ။ဟင်ဘယ်သူမျိုးမဆိုဟိုမမြင်ဘူးတာမြင်လို့ရှိရင်ဖြစ်တတ်ပါတယ်ဗျ။ပြီးတော့ရွာတဲ့စိတ်ကိုကြုံပြောသလိုခင်ဗျားတို့ပသိုးပြောင်းပြန်လုံကြီးပြောင်းပြန်မိုးခဲလို့ဗျ။ဒါရွာတဲ့စိတ်ကြီးနဲ့ပြန်ကြိုက်လာတယ်နဲ့။အဲရွာတဲ့စိတ်ကလူကျင်မရတာတယ်နဲ့။ဒီကမလူကျင်မရတာဗျ။ကြောင်းပြန်ဗျ။ ဟုတ်ကဲ့ထင်တယ်ကြွားတဲ့တုန်းကလောဘနဲ့တောကနဲ့ဒါနဲ့သွားရတာထင်တယ်ဗျဒီမှာတတိနဲ့အတိနဲ့သွားမှာဗျဟုတ်ကလားအဲ့တော့ပထိုးပြောင်းမြန်လာဝေါ့ဒီနေရာဟုတ်ကလားအဲ့ပထိုးပြောင်းမြန်လာဝယ်ရွာတဲ့သိကိုပြောင်းမြန်လာဖြစ်လိုက်တာရွာတဲ့သိနဲ့ဒီတရားကိုကိုက်ကိုမကိုက်နဲ့ကိုင်ခံရမယ်ခင်ဗျာဟုတ်ဗျာအဲ့လူလူချင်းကိုင်လို့ရတယ်ဗျာသူ့ကိုင်သူကကျွတ်လို့နိုင်ပါကြီးတဲ့ပဲဟုတ်ကဲ့ဟင်ဟင်သူ့တော့တရားတော်တို့သွားမကိုင်နဲ့အနာတနဲ့ပဲကား သူကအတ္တနဲ့သွားတော့မကင်နဲ့အနတ္တဆိုသူတော်သူဆောင်းနေတာတို့ပွဲကြည့်သမားဟုတ်ကလားဗျာဟင်တို့ပွဲကြည့်သမားသူတော်သူဆောင်းတိကတရားငါတို့ဒီကပွဲကြီးသမားဟုတ်ကလားသူ့သဘောသူဆောင်နေတာကိုတရားလို့ခေါ်ဟုတ်ကလားဥပန်နေရင်မတရားဖြစ်သွားမှာပေါ့အဲ့တော့သူ့သဘောသူဆောင်နေဒီကတရားငါတို့ဒီကပွဲကြီးသမားလို့မှတ်ထားခဲ့သမှာဟင် ဒါတော့အတက်သမားတွေထင်တယ်ဟဲ့ဒါရှုွက်နမသိဟိုတဲ့ခါသာယောဂီများဖြစ်ဖြစ်ဖြစ်တာရှိတဲ့ယောယောဂပါဟင်အာယုမမထားတတ်တာလေတခါတို့ခိုင်းညတို့ကဒီလိုမှပြဟိုလိုမှပြသဘောပေါက်တာနေလာပါတယ်သဘောမပေါက်တော့ဘလောက်ပဲလိုက်နာခြင်းနေနေတို့လက်ညှိုးထိုးပြတဲ့နေရာတဲ့ရရပါမလားမရပါဘူးခက်ရနိုင်ဘူး တို့လက်ညှိုးထိုးပြတာကိုတဲ့တဲ့မတွေ့ခြင်းလေမတိမ်မရင်တော့ကြည့်နေဒီတရားဘာမှမတွေ့ပြမရှိဘူးဗျဟုတ်ကလားဒီလမ်းကိုသွားပြီးမှဒီလမ်းအတိုင်းကိုတို့ခေါ်ပြနေကြရတာပါဗျဟုတ်ကလားဘယ်တရားဖြစ်ဖြစ်တို့ကိုယ်တိုင်သွားကြည့်ပြီးမှဒီလမ်းအတိုင်းဒီလမ်းအတိုင်းဒီနာဒီလိုလေးဒီနာကြဒီလိုတတိထားခဲ့နေပြောရတာမဟုတ်ဘူးလားဟုတ်ကလားဟဲ့ဟင်အဲ့တော့တို့ပြောတာလေးကိုတဲ့တဲ့ကြည့်နိုင်ရင်ကိုမြင်နိုင်တယ်တဲ့တဲ့မကြည့်နိုင်လို့ရှိရင်မတိမ်မရင်ကြည့်တော့မမြင်နိုင်ဘူးဗျာ တို့တော့မနည်းတို့ပြောရဲကိုဆာမိသဘောပေါက်နေဆိုရင်တော့ရနိုင်ဘူးခင်ဗျာဟုတ်ကလားတို့ရွှေရောင်းတောင်နှစ်လသခန်းတော့လည်းတွေ့ခဲ့သေးပြယောဂီတယောက်ယောဂီတယောက်ဒီကျမကြီးကဲ့သို့အလုပ်လုပ်ရမယ်ကိုကျမကြီးဒီဟိုအပူငွေလည်းပေးရတယ်ဟုတ်ကလားပြီးတော့ဥကုံကိုလည်းပါအောင်ပို့ရတယ်ဟုတ်ကလားဟဲ့ပြီးတော့ကြက်တန်ကိုလည်းပေးရတယ်ဟုတ်ကလားဟင်အဲ့လိုပြောတယ်အဲ့တော့တို့ကတော့ဒီဟွာပေါ့ကွယ်စာတွေကပါတဲ့အတိုင်းပေါ့ ဟင်ဟိုဘုံငွေပေးတယ်ဆိုတော့ဒီတတိလေးကဟိုချင်းရှုွက်မပြတ်ဝတ်နေတာကိုဆိုလိုတယ်အဲ့ဒါဘုံငွေပေးဟုတ်ဗျာဝင်လေထွက်တယ်ဝင်လေထွက်တယ်ဆိုတာလေအဝိဇ္ဇာထူးနေတာကိုဥက္ကုဘာအောင်လုပ်နေတာဟုတ်ပလားဟင်ဘာအောင်လုပ်နေတာဟုတ်ကလားပြီးတော့တခါတည်းဝင်ပဲလို့တဲ့ထွက်ပဲလို့လဲအဲ့ဒီအတိလေးညာလေးကပေါ်နေတာကအဲ့ဒါကြက်တံပေးနေတာဟင်အတွင်းကကြက်ကလေးကိုသူ့အမေရဲ့တံကြက်သွားဒီလိုတံမျိုးဆိုတာတိအောင်ပေးနေတာဟုတ် အဲတာဥပမာပြောလိုက်ပါတယ်ယောဂီကတော်တော်သဘောပေါက်သွားတယ်ဟိုဓမ္မယုံနဲ့ရောက်တော့ကြက်မကြီးလိုဟုတ်နေလို့အာဟိုတို့မုံတော်ကဟိုဟာလေဥလာအောင်လေအဲ့ဒါငေါက်ရတယ်ဘာဖြစ်လို့လို့ဆိုတော့အဲဟိုကြက်မကြီးလိုဟောရမယ်ဆိုလို့တဲ့ဗျဟင်တို့ဟာတွေဟောဟင်ဟင်ကျွတ်တို့ပြောတာဘာပြောလဲဆိုတာသဘောပေါက်အောင်ပါဗျဟိုလှုပ်တော့လှုပ်တယ်ဒီနေ့9ရက်လောက်ရှိသွားပြီ9ရက်အတွင်းမှာ တို့ဖြစ်စေခြင်းနဲ့တို့ပြောပြတဲ့အတိုင်းမလိုက်နာနိုင်တာတွေအများကြီးရှိတယ်မလိုက်နာတာမဟုတ်ဘူးမလိုက်နာတတ်တာခေါ်တယ်တဘောမပေါက်တာခေါ်တယ်အဲ့ဒီပုံကူမျိုးကြတော့စိတ်ဓာတ်တွေမကြသင်ဘူးလားဟင်ဘဝင်နေယောဂလာတော့မယ်ဒါဘဝင်နေယောဂဘဝင်နေယောဂအဲ့ဒီဘဝင်နေယောဂရောက်နေတဲ့ယောဂီတယောက်ကဘာပြောမလို့ဘယ်တုန်းကသာလုတ်ခဲမိရင်ဘယ်တုန်းကဘယ်ငါဘာမလုတ်ခဲလို့ဆိုတာလာသေးတယ်ဟင်ပြီးကြတဲ့ဟိုတို့ တခြားရွာတွေကတော့ဒီလောက်ဟုတ်ပါပဲတို့မင်းကုန်းနဲ့သွားတွေ့တနည်းကတို့တောင်ရံလောက်သွားတယ်ကိုတော်စောစောမလာလို့သူတို့ဒီလိုဖြစ်တာတို့တောင်တရားခါတဲ့တောင်းမှလို့လည်းရတယ်ဗျာတို့မှားပါတယ်ပြောလို့လည်းရတယ်ဟုတ်ဗျာဟေးဘယ်တော့ကဘာမလုပ်ခဲ့လို့ဆိုစိတ်ကိုသွားပြီးဘယ်တော့မှပုံမချနိုင်တဲ့ပုံဆိုးမယ်ခင်ဗျာစိတ်ကိုပြောက်ပေးရတယ်အဲ့ဒီချိန်ပီတိတိတ်ချအောင်လုပ်ပေးရတယ်ဟင်ဘယ်တော့ကဘာမလုပ်ခဲ့လို့ ဘယ်တုန်းကဘာလုပ်ခဲ့မိလို့လေဟုတ်ကလားကောင်းတာဆိုရင်မလုပ်ခဲ့မိလို့ပေါ့လေမကောင်းတာဆိုလုပ်ခဲ့မိလို့ပေါ့လေအဲ့ဒီနောင်တတွေနဲ့ကိုယ်စိတ်ကိုပြန်ညှင်းဆဲတတ်တပြက်ညှင်းဆဲလေစိတ်ဓာတ်ကြတယ်ပဲဟုတ်ကလားသူဘုရားလောင်းတော်နန္ဒီသာလာနွားလာတို့ကလားအင်းဟိုလောင်းကြီးသားကြီးလဲစီ900ကိုယုံကြတာလေအဲ့တော့သူ့တခင်ကဖဲဆူခိုင်းတော့တခါတည်းမယုံတော့ဘူးဗျာရှုံရောဗျာနောက်တစ်ခါကျတော့မြောက်ခိုင်းရင် ရုံမယ်ဟိုဟိုစိန်လိုက်ဆိုပြီးတော့ဟိုကသားကြီးဘက်နေဟေ့ညနေဟေ့ဆိုတော့တခါလဲနန္ဒီသာလားဒီလှဲသိငါရယုံကြသွားတာလေအဲ့ဒီတိုင်းပဲတို့စိတ်ကိုအဲ့ဒီချိန်စိတ်ဓာတ်ကြလို့တို့မို့ကိုရှုခွင့်နဲ့မှသိတဲ့အောင်မလုတ်တတ်လို့ဟုတ်ကလားကိုခန္ဓာကိုယ်ကရှုွက်ကိုမတွေ့တဲ့ယောဂီတယောက်ဟာစိတ်ဓာတ်ကိုကြမယ်ဆိုတာကိုယ်စိတ်ကလေးကိုပီတိဖြစ်အောင်မွေးပေးသားမှာဟုတ်ကလားအဲကိုယ်စိတ်ကလေးကိုပြောအောင်မွေးလိုက်ပြီးရင်ဝရိယလေးတိုးလိုက်သားမှာ ဟုတ်ကလားအဲ့တိုးလိုက်လို့ချင်းဓမ္မဝိသီယဆိုတာရှုွက်နဲ့မှသိတဲ့ရင်ပေါ်လာမှာပဲတင်တယ်ဗျဟုတ်ကလားအဲ့တော့ယောဂီတယောက်ဟာမှန်နီးပြီးဖို့ဒီတာမညထားလိုက်တာမှာမှတ်ဖို့ဒီအဓိကမှတ်တစ်ချက်မဟုတ်တစ်ချက်တဲ့မှာပဲမှန်နီးပြီးတယ်ဆိုတာအဲ့ဒါဟိုဘာလို့လမ်းပြောကိုစကားမေးတာပဲရှိတယ်ဟုတ်ကလားဒီကနေကြည်ချင်းပဲသွားရတယ်လေဆိုရင်ကြည်ချင်းဘယ်ကနေပဲဘယ်ကနေဘယ်နာကြဘယ်နဲ့ဘယ်နဲ့ရောက်လားအဲမင်းတို့ဘယ်နဲ့ဘယ်နဲ့ငရဲသားဘယ်နဲ့ဘယ်နဲ့ဒါလမ်းပြောကိုမေးတာပဲရှိသေးနီးကိုသိတာ နင်းသိလည်းမရဘူးနင်းသိသည်ဖြစ်သည်မသိသည်ဖြစ်သည်မှတ်ထားလို့ရင်ဟုတ်ကလားမှတ်ပါများရင်မသိနိုင်ဘူးလားအမှတ်ပါများသိရမှာပေါ့အဲ့တော့စိတ်တမကြနဲ့ကိုယ်စိတ်ကလေးကိုတင်ပေးဟုတ်ကလားအခုလက်ရှိရှိနေတဲ့အချိန်ဟာဒါအချိန်ကောင်းတယ်ရလိုက်တဲ့အချိန်မှာအခွင့်အရေးရတဲ့အချိန်ကအချိန်ကောင်းပဲဒုက္ခနောဆိုတာဟုတ်ကလားဟင်ဟိုနောက်နောက်တုန်းကမစင်စားနဲ့ဟုတ်ကလားအခုလက်ရှိရနေတဲ့အချိန်တွေကသာသနာနဲ့ကြုံနေတဲ့အချိန်မဟုတ်လား လူဘဝနဲ့တိုက်ဆိုင်နေတဲ့ချိန်မဟုတ်ဘူးလားအဲသာသနာနဲ့ကြုံနေပြီတို့လူဘဝနဲ့တိုက်ဆိုင်နေပြီတိလောက်ခွင့်ရေးကောင်းတာပြန်မှကြည့်မှာတော့ဟုတ်ကလားလူအိုခြင်းအိုမယ်စိတ်အိုတာရှိသလားအဲဒါဝိပဿနာစိတ်လုံငန်းပြစိတ်ထက်ချောက်နေကလေးတွေလုတ်လို့ရပါသေးတယ်မအိုကြသေးပါဘူးဟင်ဟုတ်ကလားဘယ်လိုလုပ်ဖို့ဟင်ဘယ်လိုဟုတ်ကဲ့လုံးနေတာဟုတ်ကလား16နှစ်ရှိပါသေးတယ်ဖူကဟင်အမဆုံးနဲ့တော့ တာဝိပဿနာဆိုတာကိုရုပ်ငါမှမဟုတ်တာစိတ်လုံးငါမှမဟုတ်တာစိတ်အိုတယ်လို့ရှိသလားမရှိပါဘူးဗျ16နှစ်ရှိပါသေးတယ်အမငယ်နဲ့ခင်ဗျားတို့ဟင်အဲ့တော့မှန်နီးကိုတိဖို့ပြီးတာမညပါမှတ်ဖို့ရာအဓိကဟင်မှတ်သမှာကျုပ်တို့ပြောတဲ့ဒလသတာမှတ်သမှာဟုတ်ကလားကိုယ်စိတ်ကလေးကိုပြီးတိထားငါအချိန်ကောင်းရနေပြီငါအခွင့်အရေးကောင်းရနေပြီဒီလိုထင်တယ်ငါအခုငါလက်ထဲမှာအခွင့်အရေးကောင်းတွေရောက်နေပြီဟင်ဒီချိန်မှငါမယူလိုက်ရင် ငါနာသွားမယ်ဟုတ်ကလားငါမှခွင်းကြီးကောင်းနေရနေတယ်ရနေတဲ့ခွင်းကြီးငါလက်မလွတ်တမ်းယူမယ်ဟုတ်ကလားဟင်သူဟိုဝိတာခမထီတို့အာယုံပြုသလိုပေါ့သာသနာမှာငါအရတော်ဒီသွားသာသနာနဲ့ကြုံရတာငါကောင်းနေသွားဆိုသူအဲ့လိုမေတ္တာကမှာဣတရေရတယ်ဝိတာခမထီသွားရှိတယ်လေသူကအဲ့ဒါသူ့စိတ်ကလေးသူအဲ့လိုပီတိဖြစ်အောင်မွေးပြေတာဟင်ဟုတ်ကလား အဲ့တော့အောက်သုံးစုခုထဲမှာပီတိတန်ဖို့တင်ကိုရင်ပွားပေးပါကိုယ်စိတ်ကလေးကိုပြောအောင်မွေးဆမ်းပါဒါမှမဟုတ်ကိုယ်စိတ်ကလေးကိုမြှောက်ပေးဆမ်းပါဒီစိတ်ကတော်တော်မြှောက်တိတ်တယ်ခွဟုတ်တယ်ဘယ်လိုလုပ်ဖေးဟင်ဘယ်လိုလုပ်ဖို့အမြောက်ကြိုက်လားအေးပါဗျာအမြောက်ကြိုက်ကလေးတွေပါအဲ့တော့အမြောက်ကြိုက်တဲ့စိတ်ကလေးပျောက်ပေးသားမှာဘယ်တော့မှပုံမချနဲ့ဟုတ်ကဲ့ဟိပီတိလေးပြောင်းမွေးလိုက်ဒါပြီးဝရိယလေးတိုးလိုက် တိုးလိုက်ရင်ခုနဖြစ်ပြမြင်ဓမ္မဝိသယမလာဘူးလားဟိအဲ့ဒါကြာစိတ်ကိုပူတာဘဝင်နှိမ်ကိုအဲ့ဒါနဲ့ပူဘဝင်မြင့်ကိုခုနအထက်လေးခုနဲ့ပူဟုတ်ကလားဒါဘဝင်နေယောဂကုမှတယ်ခုနကဘဝင်မြင့်ယောဂကုမှတယ်ကုတပမလားဗျာဟင်ဒါကိုရှေ့ကိုလမ်းကိုမလျှောက်တတ်တဲ့ပုံကူများတော့ကဘဝင်နေယောဂဆွဲတတ်ပါရှေ့ကိုလမ်းကိုလျှောက်ဖို့ရခြေလမ်းပြင်တဲ့ပုံကူကဘဝင်မြင့်ယောဂဖြစ်နေတတ်ပါတယ်ဟင် အဲ့ဒါကိုယောဂီတို့ကုထအောင်ကုပေးသားမှာဟင်တို့ပြောတာလေးသဘောပေါက်ပြီးယောဂီတို့လိုက်နာမှာဗျတို့ကတော့သဘောပေါက်ဖို့ကတာဝန်တို့တာဝန်လေဟင်ဒါခုဖြစ်နေကြတာကိုမနဲ့ကိုဖိဖိလိုက်ရင်လည်းဘဝင်မြယောဂါကတော်တော်များများတွေ့နေရလို့ပါဖြစ်နေပါဟင်ဖြစ်နေလားအေးအဲ့ဒီကို16နှစ်ကလေးရောပါသေးလားပါပါထိတ်ကလားထိတ်ကလားအထိတ်ဆုံးကပါနေတယ်16နှစ်ကလေး ဟင်ဟိုတို့ဘာလို့ညနေပိုင်းက16နှစ်ကလေးတွေကဟောသူတို့ကတော့ဘုံဝင်မြင်လားဘုံဝင်နေလားဟင်ဘုံဝင်နေနေကြတယ်ထင်တယ်ညနေ16နှစ်ကလေးတွေကမနေ့16နှစ်ကလေးတွေကဘုံဝင်မြင်ယောဂဆွဲနေတယ်ဟုတ်ကလားဟဲ့အဲ့ဒီယောဂကိုအဲ့ဒီဘူးစင်6ပါးနဲ့ခုပေးသားမှာဟင်ဟင်အတက်3ခုထင်တယ်အကြာ3ခုတတိယတော့ဘာမှကြီးတယ်ထင်တယ်အေးအဲ့လိုကုလို့ချင်းသူအာယုံမှပုံမှန်ရလာပါလိမ့်မယ်ဟင် အဲ့ဒီအာယုံမှန်ပုံမှန်လေးရပြီဥပိ္ပခလမ်းပေါ်ကိုတဲ့သွားပြီဖြစ်ပြမြင်လေးနဲ့ဒုက္ခနာပဲတတိပွားအကောင်းအပွားအကောင်းရေးဖြစ်ပြမြင်လာမှာဗျာအေးအဲ့ဒီတတိပွားလေးကမကြည်တဲ့မှန်လေးကိုကြည်အောင်ပုတ်တိုက်ပေးနေတာထင်တယ်အဲကြီးကနေတဲ့မှန်လေးကိုကြီးမကအောင်ပုတ်တိုက်ပေးနေတာထင်တယ်အဲ့ဒါမှန်လေးကြည်လိုက်ရင်မှန်ရှိလူရအရေးပေါ်မှာပေါ့ဗျာရှုပ်ခွင့်နဲ့မှသိဒေါ်လာဖြစ်ဖြစ်ပြည့်ပေါ်မှာပေါ့ဗျာရှုပ်ခွင့်နဲ့မှသိတဲ့တာနဲ့လေဖြစ်ပြည့်ပေါ်လာလိမ့်မယ်ဟုတ်ကဲ့ ဟဲ့ပေါ်လာလို့ရှိရင်ခုနဝရိယလေးတိုးလိုက်တော့လက်မလွတ်နဲ့မတိုးရင်အဲ့ဒီနေရာမှာတဖြည်းဖြည်းနဲ့ကြာသွားမှာပေါ့မေ့လိုက်မှာဟုတ်မလိုက်နဲ့ဝရိယတိုးပေးသားမှာဟုတ်လားတိုးပေးလိုက်ပီတိစိတ်ကိုလုတ်ကလေးပေါ်နှစ်လိုအာရသဘောကြတာပေါ်လာလိမ့်မယ်အဲ့ကကြပါတတိကိုလေးအေးသွားလိမ့်မယ်ထင်တယ်အဲ့တော့စိတ်လေးအေးကိုလေးချမ်းသာသွားလို့ရှိရင်တမာတိဆိုတာလိုလိုတည်တာပါအမှန်မှအမှန်တိုးဒီနေရာမှာဟုတ်ကလားဗျအဲ့ဒီကကြရင်ဘာလာလာလာကျင်လာလာဥပိ္ပခပြုနိုင်မယ်ထင်တယ် အေးအဲ့ဒါပုဇင်ခုနှစ်ပါးအဲ့ဒါယောဂီတို့တကယ်လုပ်ရမယ်လမ်းပါဗျာမှန်ပါဗျာကဲနာကြစို့သာဓုသာဓုသာဓု